ဒီနေ့ကမာသစ္စကနာခုနှစ်မျိုးရှိတဲ့ကဒီကူရသုခမာသစ္စကနာပါအဲဒါရှင်းလေးရှင်းပြပြပါမယ်ဒီနေ့သိရောက်တဲ့အတိုင်းသစ္စမမာသစ္စကနာအောင်ရှင်းလေးရှင်းပြရပါမယ် ဒီပစ္စမပစ္စကနာတရားမှာဆင်းရဲမှုပါဠိကတော့သရုပ်ရခါကလည်းခြေပိုင်းခြေလူတွေတော်တော်များများပါပါတယ်။နောက်ပိုင်းခါကလည်းနည်းနည်းခြံတဲ့စိတ်တွေရှိပါတယ်။ဒီတော့ဒီပစ္စမမဟာသစ္စကနာမှာသူတို့ရဲ့အဓိပ္ပာယ်ကတော့ ပရိယဉာဏ်အမြင်နဲ့ပြည့်စုံတဲ့ဘုဒ္ဓဘာသာပြည့်စုံပြီးဖြစ်တဲ့ဓမ္မဓမ္မရာသဘောပေါ့ဓမ္မရာသဘောဆိုတာဖြစ်ရဖြစ်စဉ်ပေါ့ဓမ္မရာသဘောဟာဘာမှလည်းပြည့်စုံပါရဲ့လားလို့သိရင်ကြည့်ပါလေဒီတော့သုဒ္ဓ ဒီကနာထဲမှာလည်းပဲသမဏသဘောပါတယ်အခုဒီသမာဓိသက္ကနာထဲမှာလည်းပဲသမဏသဘောပါတယ်ရှင်ရဲ့ဘယ်လိုထုပါလဲလို့နေကိုထုတ်ချရကျုံးနေတာအဲ့ဒါကြီးရှင်းရပါမယ် ပြိဿပစ္စုံနာကဓမ္မရာသဘောကတော့ဘုရားရဟန်းတော်များပါဆိုလို့ရှိရင်အာဘအဖြစ်ကိုဉာဏ်ဉာဏ်ကုစားပြီးတော့နောက်ခါမှလည်းမရှိလို့မျိုးရာဆက်လျှောက်သွားတာကိုဆိုပါတယ်။ဒီရပါလည်းပဲလူလိုက်အပြစ်ရှိခဲ့လို့ရှိရင်အဲ့ဒီအပြစ်ကိုမြန်မြန်ကုစားပြီးတော့နောက်နောက်ဒီလို လားဒီအခြေအနေကိုကြည့်အောင်လည်းပဲစုံစည်းလိုတဲ့စိတ်ကောင်းစိတ်ရည်ကြီးဖြစ်တတ်ပါလားပစ္စဝပစ္စကနာသမဏသဘောကတော့စိတ်ခါသုံးပါးရှင်းဖို့အလုံးဆန္ဒချက်ကအားကောင်းတာလို့ဆိုပါတယ်အဲ့ဒါထူးကြပါတယ်ကွာအဲတော့ ဒီနေရာမှာဓမ္မတာသဘောကိုဒီကိစ္စမပိဿကလာဓမ္မတာသဘောကိုဖော်ပြချက်ကလေးပေါ့လေအဲ့ဒါလေးရှင်းနေကြရပါမယ်ဆရာမှာပါတဲ့တရားတော်လေးကကိဉ္ကရဏီယာလေးဆိုကိဉ္ကရဏီယာလေးဆိုတာဘာလို့သိရပါမလဲလို့ လုံအားကူညီလို့တဲ့ပုဂ္ဂိုလ်ကသူတယောက်ပုံမှာပဲဖြစ်ဖြစ်အရာပုံမှာပဲဖြစ်ဖြစ်ပေါ့လေလုံရမယ့်အရာတွေကိုမိကုထုတ်ပြီးတော့ပြုလုပ်ရတဲ့ကိစ္စတွေကိုပိန်ကရဏီယာလေးလို့ဆိုရတာအဲဒီကိစ္စတွေကတော့ကြီးကျယ်တဲ့ကိစ္စလည်းရှိတာပဲသိဖို့တဲ့ကိစ္စလည်းရှိတာပါပဲဟုတ် ကိစ္စအမျိုးမျိုးပါပဲ။ဒါယဉ်ကျေးတဲ့စကလုံးနဲ့အဲဒီပါပဲ။အဲတော့ဘာဖြစ်လို့ပြရပါမလဲလို့မေးဖို့ဆိုပြီးတော့ပြုတင်ကြည့်လိုက်တဲ့အရာတွေပေါ့လေ။ဒီရင်းလုံးဝင်ရဲ့ဆင်းနေမြတ်တဲ့ကိစ္စလူကိစ္စရုံရတဲ့အခုကိစ္စပါလေ။ သိခွဲတဲ့ကြီးကျယ်တဲ့ကိစ္စနဲ့သိခွဲတဲ့ကိစ္စပဲဒီလိုပဲသိရပါစို့ယုံနေဆိုတာတော့မရှိပါဘူးစိတ်ကိစ္စကြီးရှိကြတယ်ဒီကိစ္စကြီးပေါ်လာတယ်အဲ့ဒီကိစ္စကြီးနေမှာဘုသုကအပါလောဆိုတာပါကျောင်းရဆိုင်ကျတော့ကျောင်းရဆိုင်ကျဆိုတာမလွဲဆောင်တာလို့ကျောင်းရဆိုင်ရတာပြုတ်ချရတာပါလေ ဒါကဟာကြည့်လို့တော့တိုက်တဲ့ကြည့်ရပဲအဲဒီလိုစိတ်ကြီးဖြစ်ပေါ်လာပြီးတော့ကျောင်းရစိတ်ကြီးကျောင်းလာတယ်ဒီမလည်းမဆောင်တာကိစ္စကိုလည်းပဲဆောင်ရမယ့်ကိစ္စလည်းဖြစ်လာတယ်အဲလိုဖြစ်လာပြီလည်းလို့လေအဲဒီပုဂ္ဂိုလ်ဟာမလည်းမဆောင်တဲ့ကိစ္စကိုဆောင်ရတဲ့အခါမျိုးဟာ ပฏิစီကသိက္ခာပฏิစိတ်တသိက္ခာပฏิပညာသိက္ခာခေါ်တဲ့ဉာဏ်ရဲ့တန်းကြတဲ့သိက္ခာ၃ရပ်ရှင်း၃ရပ်ပါသိက္ခာဘက္ခသိက္ခာသိက္ခာဘက္ခဆိုတာသိအပ်ဖြစ်တဲ့ပါလို့ရှိတယ်။ဒေဝမြားရဲ့သိက္ခာကိုမလွှတ်မဆောင်တာလို့စိတ်ပါလက်ပါပြုနေရပြီမယ်လို့ မိမိအပြစ်ဒိက္ခကျင့်သုံးရပါမယ်စိတ်ကသက်သာအကောင်းနေတတ်တယ်တဲ့အဲ့ဒါလေးကသိကောင်းတာသင်္ဃမျိုးကိုဖွင့်ထားတာတော့သိက္ခာပက္ခာကိုဘဟလဟွဘဟလပဋ္ဌနောလို့ဖွင့်ထားပါတယ် ပယ်လာဆိုတော့ထူထဲတာပါထူထဲဆိုတော့အားကောင်းတဲ့သဘောမျိုးပါပဲထူထဲအားကောင်းဖို့ကိုတောင်းတတယ်ပေါ့ထူထဲအားကောင်းဖို့တောင်းတတယ်ဆိုတာထူထဲတဲ့အရာဝတ္ထုဟာခိုင်မာတဲ့သဘောပြပါတယ်ခိုင်ခိုင်မာမာသန္တပြင်းပြပြရှိတယ်ဒီလိုသိကြရပါတယ်ဘာဖြစ်လို့လဲဆိုတော့ အဲသူတို့ရှင်ဆိုင်တာကရှင်းကံကိုရည်ဒီလာတွေပြည့်စုံပြီးတော့စိတ်ဓာတ်ကိုအတိမတူးတည်နေတဲ့ရှင်းမြင်တဲ့တရားတွေအားထုတ်လို့ရိုးရိုးသီလတဲ့အတိသီလတွေပါလေရှင်းရတဲ့သီလတွေသူမှပြည့်စုံနေတာရှင်းရတဲ့သီလပြည့်စုံခြင်းကြောင့်ကိုယ်ရဲ့နှုတ်ကဲဒီလိုမျိုးဟာအပြည့်အစုံခြင်းပြီးတော့တိုက်ရှင်းတာ ကျင့်ကြတာနုညံ့တာကုလောင်ဆင်းရဲကိုရှင်းပြီးတော့စိတ်သက်ပြရဖြစ်တယ်သီလရဲ့အကျိုးတွေကိုကောင်းကောင်းကြီးကနားလည်ပါလိမ့်အကျိုးဒီတော့ဉာဏ်လုံးတန်ဖိုးထားတယ်ဒီလိုတရားမှတစ်ခေတ်ဆက်ပြီးတော့ပေါ်တိုင်းအာယုံကိုပေါ်စေပါစိတ်အားဆိုင်ပြီးတော့ဆွေးနွေးတော့ရှိလို့ ရှိရရှိရအောင်လို့မှစိတ်ကလေးခဏခဏဆိုင်ဆိုင်ကြတော့အားဆိုင်ဖို့ကြောင့်အကုသိုလ်ရှိကြောင်းကိလေသာရှိကြောင်းသိနေရပါတယ်။ဒီကလိုကိလေသာရှိကြောင်းဒီလိုဟောရှိနေတာကိုသိနေတာ။အကုသိုလ်ရှိခွင့်ရကိလေသာရှိခွင့်ရ။သမျက်စွာရှိပြီးတော့စိတ်ချင်းဉာဏ်ကိုမူရမှု။ စတိကကံဝယ်ဆောက်ရှောက်ထားတာခိရိတာတွေကိုစိတ်ရှင်ကိုရအောင်ဒီရအန္တလုပ်ထားတာအန္တလုပ်ထားတော့လုံးလုံးချုံချုံနဲ့ဖြစ်နေတာပါလုံးချုံတော့ဒီခဏခိရိတာတွေရဲ့အနောက်အရှေ့ဆက်လုပ်ပြီးတော့လွတ်လွတ်လပ်လပ်နေပါလိမ့်သိချင်နေတာ အဲ့ဒါရေးခံပြီးတော့တကယ်စိတ်ကြော်ရွှင်မှုဆန္ဒကိုလည်းရနေတယ်ဆိုတော့အဲ့ဒီလိုမြင့်မြတ်တဲ့အတိရှိတာစိတ်ခါကိုလေသမာဓိစိတ်ခါအကျိုးလည်းပြီးတော့ဉာဏ်လို့တောင်းထားတယ်စိတ်တွေစိတ်ထားရဲ့ဆန့်ကျင်တဲ့ယဉ်ကျေးတဲ့လူညာနဲ့အင်းအေးချမ်းတဲ့တကယ်စိတ်သက်သာလည်းဖြစ်တယ် နောက်အယုံလေးမှစိတ်နဲ့ကျဲပြီးတော့သဘောဆောင်ပြီးဒီကံစားပြီးတော့အစိမ့်စိတ်ဆင်းရဲကြည့်နေသွားပြီဆိုရင်သူတစ်ချက်ဥရပြညာမိုင်းလောက်မှဆိုရင်ဒီပြည့်အနေနဲ့တမေကောင်းအပြောမျိုးတမေကောင်းချမ်းသာမျိုးရရှိပါတဲ့အခါစိတ်ကိုရလို့တော့စိတ်ကိုသတ္တပြရရှိဖြစ်တာဒီကရုပ္ပကညာမိုင်းရောက်တဲ့အခါကျတော့ငြိမ်းပြီးတော့ကောင်းနေတာပါလေ။ဒုနာရှိရပါတယ်။ဒီတနည်းပြောတဲ့အဲ သမထစိတ္တာရဲ့ငြိဝမှုနေဘူးတိအတိညာနေဖြစ်တဲ့အခါကျတော့စိတ္တာရဲ့ငြိမှုငြိမှုငြိမှုပေါ့အဲဒီဘက်မှာသိချင်ကြတာပဲစိတ်ကိုလည်းပဲမြန်လို့တန်ဖိုးထားတာပဲအတိပညာသိခါရဲ့အကျိုးကိုနားလည်တော့မြို့ကိစ္စလေးမြို့ကိစ္စကမှပြတ်နေတယ်ဆိုတော့စိတ်ကိုသိနေတော့တာပဲ နောက်ဘက်တကယ်ငယ်လေးကျပြည့်စုံသွားတဲ့အခါကျတော့ဖြစ်ဖြစ်ကအရေးလိုက်ကိုအဲ့ရမညာကိုလည်းမျက်မှောက်ပြုကြည့်သွားပြီဆိုလို့ရှိရင်အဲ့ဒီအခါမှာဖြစ်ပေါ်တဲ့ဒီလာမျိုးကတော့လောကငယ်လောကီငယ်တွေကနေပြီးတော့ကိုယ်ပဲလောကုတ္တရာငယ်တွေရောက်တော့ထိုင်နေသွားပြီစိတ်ကိုရင်းရတဲ့အဒီဒီလာကိုခါရင် အတိသိက္ခာသိက္ခာတွေပေါ့အတိပညာသိက္ခာတွေဒီလိုတော့ရှင်းညာရှင်းရတဲ့သိက္ခာတွေပေါ့အဲ့ဒါတွေရတော့တဲ့အခါစိတ်ကိုဉာဏ်လို့တံလို့ထားတာပဲကိုယ်ရစ်ဖြစ်သွားပြီအဲ့ဒါအဲ့ဒီလိုအခြေအနေစိုက်သွားတဲ့ပုဂ္ဂိုလ်ဟာမတော်မကင်းလာလို့ကိုယ်တရားကျင့်ဖို့ရှင်းမဲ့ဓမ္မရှင်တို့ရဲ့ကိစ္စပေါ်ပေါက်လာလို့မလွတ်မရှုံလာလို့ဆောင်ရွက်ပြရပြန်လို့ ဒီအချင်းနဲ့ပြည့်စုံဖို့ပဲဒါကိဆိုင်နေတာပဲလောကီကိစ္စကိုတံမိုးမထမငဲ့တာတော့အထူးပြောကြမရှိတော့မတော်မဖြစ်တဲ့လူဖို့တရားချင်းချင်းတည်းလို့ကိုတရားပြုတဲ့ခါမျိုးဘာလို့ပဲဖြစ်တဲ့သဏ္ဍာန်ပြပြီးတော့ကိုယ်အရှင်တရားပဲကိုယ်သာသိအားဖြစ်ပါလိမ့်မယ်လို့ဆိုရတယ်ကောဘလဝပက္ခလို့ဆိုထားပါတယ်ဘလဝပက္ခဆိုတာမဟာလ ပဋ္ဌနာဆိုတာထူခဲခိုင်မာသောအလိုဆန္ဒရှိတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်ခင်ဗျာအဲဒါဟာအလိုကောင်းတဲ့လက္ခဏာပဲစိတ်ကသုံးရကိုအလိုအလေးပေးတဲ့လက္ခဏာမျိုးပဲအဲဒီလိုစိတ်ကသုံးရအလေးပေးတဲ့ပုဂ္ဂိုလ်များသဘာဝလောကကြီးမှာကိုယ်ရများလာမယ်ဆိုလို့ရှိရင်တော့ ။ဘာလို့ကကြီးသိအေးချမ်းပါပေါ့။ဘာဖြစ်လို့လဲဆိုတော့ဒီသိက္ခာသိက္ခာသုံးရပ်ကကိုယ်ရင်းကအကုသိုလ်ရံတွေတဏှိကိလေသာရံတွေကိုအနိုင်ယူအောင်ဝဲခံနေတာပဲ။ကိုယ်ကိုယ်ကိုအောင်နိုင်ပြီးအောင်ဝဲခံဆိုကိုယ်ကိုယ်ကိုနိုင်လို့ရှိရင်ကိုယ်ကလည်းပဲအကျင့်သိက္ခာတွေပေါ့လေတိုးတက်ပုံရိုးပြီးတော့စိတ်ကိုလူကြည့်လာတာလူလူစိတ်ထားကြလာတာလူထက်လူဖြစ်သွားတယ်ဆိုတော့ ကိုယ်ကျင်ကဘာကိုလည်းပဲတကယ်ကိုကြည့်ရောက်ရောက်အေးချအောင်ကိုဒီဆောင်ရရောက်ပါတယ်အဲဒီလိုအရှင်တရားကြီးကဘာလောကကြီးများမှန်းသွားမယ်ဆိုရင်ကဘာလောကကြီးကအမှန်အေးချပါပါအဲဒီလောက်ရှိကျူးကျူးရှိနိုင်တဲ့အကျင့်မျိုးရှင်းထားတဲ့ပုဂ္ဂိုလ်ပါမဆွဲတာလို့ဒီလိုကိစ္စကြီး ဆောင်ရပြီမလို့အဲ့ဒီဘက်ကိုစိတ်အားချက်ခံနေတတ်တယ်ဒါပြောတာခုခေတ်ကရဟန်းတော်များမှာသင်္ကန်းကိုလည်းပဲကိုယ့်ကိုချုပ်ဆုံးပြီးတော့ဝေးရတာမရပါဘူးဒီတော့တလေးလုံးမှာရှင်ကြီးကိုတရားရည်ဆိုတာရှိပါတယ်ဆရာနဲ့တည်းဟိုတရားရည်ဆိုတာလည်းရှိပါတယ်အဲဒါတွေကတော့မဆွဲမကင်းတာ ပြုလုပ်ရမယ်ကိစ္စရပါပဲဆိုတော့စိတ်မပါတော့တော့ဒီလိုတော့မဟုတ်ပါဘူးဘာပြုလုပ်ရပါမလဲလို့ဘာဆောင်ရပြရပါမလဲဘာကူရပါမလဲဆိုတော့စိတ်ဆန္ဒအပြည့်အဝနဲ့ကူညီလို့တဲ့ဆန္ဒနဲ့ကူညီတာချက်ကူညီကြတာပါပဲအဲလိုမတော်မကျင့်တာကိစ္စတွေပေါ့။အင်းတရားကျင့်အောင်ကျင့်တဲ့တရားရဲ့ကိစ္စတွေပေါ့ သင်္ကန်းချုပ်ပေးခြင်းစုပေးခြင်းအစရှိတဲ့မဆွဲတာတဲ့ကိစ္စများကိုဆောင်ရွက်ရပြင်မယ်လို့အချင်းချင်းဝတရားရှိလို့ဆောင်ရွက်ပြင်မယ်လို့ဆရာနဲ့တပည့်ဝတရားရှိလို့ဆောင်ရွက်ပြင်မယ်လို့အဲဒီဝတရားတွေလည်းပဲကြည့်ပြီးအောင်လည်းပဲဆောင်ရွက်တယ်ဒီကတ္တဗပုဂ္ဂိုလ်ဟာခန္ဓာအတိစီလအတိစိတ် အတိစိတ်ဓာတ်အတိပညာဆိုတာကမြတ်သောသီလသမာဓိပညာဆိုတဲ့သိက္ခာသုံးပါးကိုလည်းပဲကျင့်ရအတွက်စိတ်ဆန္ဒကအလုံးလိုက်ဖြစ်တာနေတတ်ပါလေကိုယ်လုံးနေကြအလုံးမြင်ရတဲ့အလုံးတဘိုးရှိတဲ့အလုံးပေါ့အများအားစိတ်ဆောနေတယ်အထူးသဖြင့်ဝိပဿနာရှိရအတွက်အလုံးဖြစ်တာနဲ့လူလာခြင်းပေါ့လေ အဲ့လိုမျိုးကြီးသိချင်နေပါတယ်သိချင်တာရှိပါတယ်ဒီမှာသိပ္ပံပိဋကဟောဒီဆိုတဲ့ခေါ်ဒီသူချဲတော့တောင်းတာကြီးအကောင်းဆုံးတောင်းတာကြီးခိုင်မာသောလူရဲ့ဆန္ဒပြည့်ခြင်းအလိုဆန္ဒပြည့်ခြင်းဆိုတော့အများအားတောင်းဆိုနေတာပဲပါအဲ့ဒါလေးကအမှန်တူကြပါတယ်ဒီမှာ ခြေကြတဲ့ဥပမာလေးတစ်ခုကိုသင်ပြထားပါတယ်။ခြေသားရေးသိကွေကာဝေကရုဏဝေချာသံပါကြအာလုံးမတိဝေချကံစအပချိမတိ။ဥပမာအားဖြင့်ပြောရမယ်ဆိုလို့ရှိရင်မိခင်မမကြီးဟာမဆွဲတာလို့ပိုက်ဆံလို့ရက်ကိုစနေရပြီမလို့မွေးကျင်းစကားလေးပေါ့သူကားလေးပေါ့မူကြီးကစ သူ့သားငယ်လေးကိုလည်းပဲတစီဆောင်ရှိရှိလေးလိုပါပဲမလိုကိလာလူပိုက်စားလို့လည်းတစ်ခါကလည်းမြစ်စားရဲ့ရှားပစ်ကံအခြားတစ်ခါကလည်းပဲသားလေးစိတ်ချလို့ရှိတဲ့ကြည့်ရတယ်ပေါ့လေနောက်မှကြီးမြစ်စားသားရှိတဲ့ညီမျိုးတွေပေါ့လေခုနကတော့တပါးကြီးရပုဂ္ဂိုလ်ဟာမလိုကိလာလူ သတင်းသုံးပုံများတဲ့ကိစ္စဆောင်ရွက်ပြီးဆောင်ရွက်ပြရပြီများလို့အခြားတစ်ဘက်ကလည်းပဲအကျင့်တီလာကိုစိတ်ညွတ်နေတာစိတ်ဝင်စားနေတာဖြစ်တာကြီးလားအဲ့ဒါတမနာပါပဲလို့ဆိုထားပါတယ်အဲ့ဒါနဲ့နိုင်ရှင်လို့ပြပါတယ်ဒီနေရာမှာအထက်ကရာဝိသုကြောင့်တစ်ခုကိုထုတ်ဆက်ထားတာလေးရှိပါတယ်။ဒါလည်းအတူချုပ် ပြီးတော့ရှင်းလင်းကြပါမယ်။အဲဒီဝိသုကြောင့်ကတော့တစ်ချိန်ကဒီဒီကအနုရဒမျိုးကမဟာစီရင်ကြီးတော်ကြီးပါပါလေ။အင်္ဂလိပ်နဲ့ဖြည့်တင်ကြတဲ့အဲလိုဖြည့်တင်ကြပါလေ။အဲလိုဖြည့်တင်ရမှာအဲဒီဟာမရှိတော့ပါဘူး။တဲ့ဘက်ကလည်းအင်္ဂလိပ်ဘက်ကိုလည်းပဲခြင်ထားတယ်။ အခြားလက်တစ်ဘက်ကလည်းပဲဆန်လက်ကိုခိုင်ထားတယ်။ဒီလိုရင်းရင်းတနည်းအားဖြင့်လေးတက်ရောက်ပြီးတော့နေပါတယ်။စိတ်ရည်စွာနဲ့ပေါ့လေ။ရှုမှတ်မှုပြည့်စုံပဲလေ။ဟိုလည်းပဲပြုပြီးအခြားတစ်ဘက်ကလည်းပဲရှုမှတ်အဲ့လိုပြုရင်ကိုရည်ပြီးတော့နေရာယူထားပါလေ။အဲ့ဒီလိုခံရပါကိုယ်လက်ချက်ခံရည် လောက်ကိုသာအလေးပေးအထုပ်ပြီးတော့တရားတရားကိုနှလုံးသွင်းမှုမရှိတဲ့ခန္ဓာဘာကတရားပြောဖို့ရအောင်ဆိုတဲ့အရေးချက်နဲ့အဲ့ဒီမထီကြီးထန်သွားပြီးတော့တရားကြီးပြောတယ်လို့ဆိုရတယ်ဒီခါမှာအရိယာမရှိကတခြားနေရာကိုရှိရှိရှိရှိရောဘောလေသူဒီပြင်ဆင်တဲ့အလုံးလည်းမပြည့်စုမှမှုလည်းမပြည့်ရအောင်ဘောလေ အဲဒီလိုဆောင်ရွက်တယ်လို့ဆိုရတယ်ခုနယဟန်ငယ်ကအဲ့ဒီမရှိထံလို့လိုက်လာတယ်မရှိကြီးကလည်းပဲတခြားတနေရာလို့ရှိသွားပြန်တယ်အဲ့ဒီလိုနည်းနဲ့မရှိကြီးကရှိသွားတယ်ဒီမှာနောက်ကလည်းလိုက်လိုက်တာဟောတယ်အဲ့လိုဖြစ်နေတဲ့အခါမှာအရိယာမရှိကဒီကြီးကြီးလေးကြာပြီးတော့ပြောပါတယ်သူတော်ကောင်းတဲ့ ဒီဒီလေးလေးဟာကျဲပါတယ်တဲ့တခြားနေရာမှာပြုနေရအခွင့်မရပါဘူးလားလို့ဒီလိုပြောလိုက်တယ်ဒီတော့မှတရားနှလုံးသွင်းမှုမရှိတဲ့ဉာဏ်ကတခြားသို့ပါတော့ပါလေအဲ့ဒီခါမှာအရိယာမထေရစကားပြောနေရတယ်ရှိရင်ကျွမ်းမှုလို့တောင်းလာဆိုရင်အဖို့မရှိတဲ့အလုပ်ကိုကြီးချင်တာပါပဲ ဘာတဲ့ဆိုတော့ရှိမှမလို့ပြည့်စည်ရတဲ့ဒီဖြစ်ဖြစ်အဲပြုလို့ဆောင်ရတဲ့လားပေါ့အဲဒီမှာရှင်ကသတ္တဗာပုဂ္ဂိုလ်များတရားရပါပြီဆိုလို့ရှိရင်ဘုရားမခင်လာတဲ့လူစီဒီကိစ္စဆောင်ရပြီမယ်လို့အကျင့်တိတ်ခါပဲကိုသိအားချက်တယ်လို့လေးပါလေအဲဒီဥဒုကြောင့်လေးထုတ်ပြထားပါတယ် ရိုးကြောင်များကတော့ကရာဝါသောဘုဂိကျော်ဆိုတာပေါ့ဒီအတိထောင်လူပေါင်းလောကအနေနဲ့ရခြင်းဟာစိတ်ဓာတ်ရတစ်ခုတစ်ခုပေါ်လေမဆုံးနိုင်တော့အောင်မြင်ရတာပါလေအဲဒီအစိုးပဲတိုင်းပေါ်လေစိတ်ဓာတ်တွေကအလွန်များတော့စောင့်နေရေးအတွက်ဒီကားစုအတွက်လုံမရတာမပြတ်ကြောင်းရဆိုင်နေရတာ ပြီးတော့ရရေးရွာရေးလူကိုရေးစသည်ပေါ့လေပြီးတော့ဒီရေးသားရေးကုရေးရေးစသည်ပေါ့လေအဲ့ဒါဒီအမှန်ကြောင့်ရရပါတယ်ဘယ်တော့ပဲကြောင့်ရရပြီလေလို့တကယ်တရားထုတ်တာကိုသတ်တာမှဖြစ်သူဟာအဲ့ဒီလိုညားပြတဲ့လူပိဿာကြီးဆောင်ရနေရပြီလေလို့မိမိရဲ့ဒီလက်တော်ကြီးရှင်းညာ ရှင်းသုံးရေးတရားမှာပဲငဲ့ဆောင်ပြီးတော့ခန္ဓာကိုယ်သားပဲရှိတဲ့နွားမကြီးလိုပေါ့လေ။အင်းမကင်းမမကင်းတာလည်းဒီလိုကိစ္စလည်းပဲဆောင်ရဲ့အခြားတစ်ဘက်ကလည်းပဲဒီလကဘာကြီးကျင့်ရကျင့်တရားကိုလည်းငဲ့ပေါ့လေ။နွားမကြီးလည်းမျက်စားတဲ့နည်းနဲ့ပေါ့လေ။တကယ်လို့ရှိလို့တတ်ပါလေ။ကိုကကိစ္စတွေများလို့မမှတ်ပါဘူးလို့ဆိုရင်လည်း ကြာရခါအလိုလိုပဲမကလေးတွေဝင်နေပါတယ်။မှတ်မှတ်မှတ်မှတ်ပြီးတော့ဆောင်းနေရတာဘိုးလိုကောင်းတယ်ဆိုတာကလည်းလုံးနဲ့တင်တယ်။ဒီမှာလည်းအာဟုတုဖြစ်နေတယ်ဆိုတာပါ။တရားရဲ့တန်ဖိုးတွေကိုကောင်းကောင်းသိနာနေထားပါတယ်။အဲဒီလိုသိက္ခာ၃ပါးကိုပြဖို့ရအတွက်အခွင့်ကိုစောင့်နေတော့ပါလေ။ စိတ်လုံးဆန္ဒထက်သာနေတာဟာတရားပုဂ္ဂိုလ်မှာဖြစ်ရိုးပါအင်းဖြစ်ရရိုးရဓမ္မတာပါပဲ။ဒါကြောင့်အဲဒီဓမ္မတာသဘောနဲ့ပြည့်စုံပါရဲ့လားလို့စဉ်းစားကြည့်တဲ့အခါမှာသတ္တဗာအရှိဆိုလို့ရှိရင်တော့ပြည့်စုံရောက်ပြည့်စုံဆုံးဆန်းနေပါလေ။ ကိုယ်ကဘာကြီးဖြစ်နေရဆိုတာကိုယ်ကိုယ်လေးအထုတ်ထားတော့ရှင်းနေပါလိမ့်ဒါကိုယ်ဘဝကိုပြန်သုံးသပ်ကြည့်လိုက်လို့ရှိရင်အားလုံးကိုဘာပဲထင်ဟတာပါပဲအဲဒီသိမြင်ဆုံးဖြတ်နိုင်မှုကိုမြတ်စွာဘုရားကညာလည်းပဲသထာရိဝါယကမ္မတာယအိစ္ဆာကြီးငယ်ကိုမဆွဲတာလေပြုလုပ်ဆောင်ရနေရတော့လဲ စိတ်ခါသုံးပါးကိုကြည့်ရင်စိတ်အလိုဆန္ဒချက်ဆံခြင်းရှိတယ်လို့ဆိုတဲ့အရိယာတို့ဟာပြည့်စုံရဲ့သမဏသဘောနဲ့ပေါ့လေသမဏကတော့ဒီပြည့်စုံပါပြီပြည့်စုံပါပြီဟုဒီဝံပါဇာနာသူဤသို့ကြည့်ပြီးဤသို့ဆုံးဖြတ်ချက်ချပြီးလို့ဒါကိုခေါ်ထားပါတယ်။ ဒီတော့ပရိဒါရမသစ္စနာရိတ်တာမှာဒီပါကလည်းရောက်ပြီးတော့အထုကြတဲ့ဒီပါယောဂီတွေပါတချို့ယောဂီတွေသက်တော်ရညချတဲ့သုသုံးရတဲ့အတိုင်းအနိကဆရာများရဲ့သူတင်ချက်အရာပေါ့ဒီဒီနဲ့သိသက်သာအထုလို့တရားတော်လေးတွေတော်တော်သိနေသွားပြီဆိုလို့ရှိရင် ကျန်ကာလေးပါဝင်ဒီလိုပြောပြသွားကြပါလေအရှင်လတ်ကဒီကဘာဟောက်ကနေပြီးတော့ကဘာတိကိုရုပ်ကြည့်ကျုံဆွလိုက်ရတယ်လို့ခံစားရတယ်ဒီလိုကဘာတိရောက်သွားတယ်တချို့ကလည်းပဲသူတို့နေရာအိမ်ကြီးရှာဖွေးနေတာအခုမှစိတ်ချရတဲ့နေရာအိမ်ကြီးရတယ်ဆရာတဲ့ တချို့ကလည်းပဲဗမာပြည်အကောင်းဆုံးဆက်ကုန်ဟာလက်တွေ့တိသံဘာဝနာတရားပဲလို့ဒီလိုကြည်နာနေပါလေတချို့ကလည်းပဲဘလောက်ပဲစိတ်ပံနိစ္စနေခြင်းနဲ့ကြည်ချင်းထားလို့လူတွေဟာဘလောက်ပဲလူတွေကိုအချိန်တန်မြင်မှပြီမယ်လို့တကယ်စိတ်ချမ်းသာမရဘူး တရားဓမ္မသိခြင်းလို့ဆက်တူဒီပြည့်ခြင်းလို့ဆိုဝင်နေတာပဲ။ဒါအများကသူတို့ဟာသူလေးဝစီလာမြင်မှမှလည်းနေရလို့သူတို့ချမ်းသာတယ်လို့ထင်ရပြီမယ်လို့လေအေကန်းလေးမှာနှလုံးမိတောက်တဲ့ဟိုအမျိုးပါပဲ။စိတ်ဆန်းရဟာလိုက်နေတော့သူတို့ဟာအင်္ဂလိပ်ကိုစစ်နေတယ်ဆိုတဲ့အကြောင်းကိုသူခံပါလား။ ကုသတရားအထုတဲ့ခါကျမှမယောင်ရဲဆိုင်လို့မထုတ်နိုင်တဲ့အရာတွေလိုင်းလိုင်းရနေပြီးတော့တကယ်ချမ်းသာစီမတွေ့ပဲနဲ့ပူလောင်ဆင်းမှုသာတွေ့တော့ခုမှသူတို့အလိုရှိတဲ့အဖြစ်မှန်ပေါ်ကိုတွေ့ရတယ်ဆိုတဲ့အကြောင်းကိုသူတို့ပြောကြပါတယ်။အဲဒီခံစားရတဲ့ပုဂ္ဂိုလ်များကတော့တစ်ခါလားနှစ်ခါလားအခါလားလာပြီးတော့ဒီမှာပဲ တကယ်ကိုယ်ရဲ့ကုလောင်မှုရင်းကြအောင်ဆိုရအထောက်ကြတာဒါလည်းပဲဖြစ်လိုက်ရှိရှိပြအမှန်ကောင်းတာမင်္ဂလာနောက်နိုင်ငံသားတွေကဒီတိတိသံဘာဝနာတရားဟာဒီမှာလာပြီးတော့အထုလို့ဒီကရသွားတဲ့အတွက်ဒီမှာပြီးအကောင်းဆုံးဖက်ကုန်လို့ထင်ကြပြောကြပြီလည်းလို့ သိစ္စာဘာဝနာတရားကတော့ဘာကြီးကထုတ်လုပ်တဲ့ကောင်းဆုံးကုံတော့မဟုတ်ပါဘူးကျော်ခဲ့တဲ့ဒီပေါင်း2500ကျော်လောက်ကခုအိန္ဒိယခေါ်တဲ့ဒီဝရီကျော်ပါဘုရားမြတ်စွာကိုယ်တိုင်လက်ဖြစ်ကျင့်သုံးပြီးတော့အကျိုးကျေးဇူးတွေပေါ့ဒီစိတ်စိတ်ဆန့်ရှင်းမှုကအစအကျိုးခုမျိုးရတာလေပေါင်းစပ်ပြီးတော့ရှင်ဟာလေး ဥပဒေကဥပဒေကရေလူတွေနဲ့ဒီရှင်းသုံးဖို့ပါအကျိုးပြပြီးတော့ခေါ်ကြခဲ့တာပါဘုရားကသမုဒိဝခေါ်တဲ့နေရာကစက်ချင်းထုတ်လို့တာဒီပေါင်း2500ကျော်ရှိပါပါရှင်းချလို့ဒီရှိလို့ဆိုပါပါပဲလို့ဒါလည်းဘုရားပြီဘုရားခေါ်တော့ခေါ်ကြလို့ပါလေ နှစ်နဲ့ကျွတ်လို့ရတာဘုရားဘောတော်အရင်ဖွင့်တော်မူတဲ့အဆူကြီးကမြတ်စွာဘုရားရှင်လည်းပဲဒီသိက္ခာဘာဝနာတရားကိုပဲကိုယ်နဲ့အားထုတ်ပြီးတော့ဆရာဖြစ်သွားကြတာပါအဲဒီဆရာကြီးညွှန်ကြားတဲ့အချိန်အားထုတ်လို့တကယ်ချမ်းသာစေရသွားတဲ့ပုဂ္ဂိုလ်တွေပါဒီလိုသိက္ခာဘာဝနာတရားဟာဒီခေတ်ကစတင်ပြီးတော့ပေါ်ခဲ့တယ်ဆိုတာဖြစ်စတော့မှထုတ်ဖော်လို့မရနိုင်အောင်အလုံးကိုရှိကြပါတယ် ဒါပေမဲ့ဆောက်လုပ်တာကတော့အိန္ဒိယပဲသူတိတ်ခေါ်တယ်အိန္ဒိယပါပဲအခုဘုံမပြေမှာရှင်းလို့လူဥယျာဉ်များတာနဲ့ဘုံဘုံမပြေကဆောက်လုပ်တယ်လို့ထင်နေတာပါပဲအမှန်ကတော့အိန္ဒိယကဆောက်လုပ်တဲ့သမဏကိုတန်ဖို့ရှိတဲ့မုံမြတ်တဲ့ပစ္စည်းတရားပါပဲဘုရားများကိုယ်တိုင်ဟောလေရှင်းသုံးပြီးတော့ကိုယ်တိုင်ထုတ်ဖော်ထားခဲ့တဲ့ ရှင်းသုံးတဲ့နည်းတွေပေါ့။အကြောင်းပြရအောင်ပေါ့။ထိလေးခဲ့ပြီးတော့အဲ့ဒီရှင်းနည်းအတိုင်းရှင်းသုံးရလို့ရှင်းသုံးတဲ့ပုဂ္ဂိုလ်လည်းရှိနေတော့အဲ့ဒီမျိုးဆက်ကြီးမပြတ်သေးဘူးဆိုလို့ရှိရင်ဒီရှင်းသုံးတဲ့နည်းလည်းပဲပြတ်မှာကုန်သေးပါဘူး။ဒီလုံးနဲ့ဒီရှိနေလေလို့ရှိရင်နောက်အစစ်အစစ်အစစ်အကိစ္စလာရလို့တဲ့ပုဂ္ဂိုလ်များ ဒီနေ့တိုင်းရှင်းလုပ်လို့ရှိရင်သိကြမှုပြလို့ကြပါပါပဲဒီတော့သတိဆံလူကဟာကိုခေတ်ကတော့အစဉ်အလာဆိုတော့ရှိခဲ့တယ်အစဉ်အလာလည်းကောင်းတယ်အခုအထိရှင်းလုံးတဲ့လူကြောင့်ကျင်းတဲ့ရှင်းလုံးတွေလည်းရှိပြီးတော့တကယ်အေးချမ်းကိုရနေတယ်ဆိုတာထောက်ထားလို့ရှိရင်ရှိကလည်းအစဉ်လာရှိခဲ့ပြီအစဉ်လာကောင်းခဲ့ပြီ အခုလည်းပဲဟိုရှိခေကအစဉ်လာကောင်းအစဉ်လာကြည့်ရလို့အခုလည်းပဲအစဉ်လာကောင်းအစဉ်လာကြည့်အစဉ်လာကောင်းနဲ့တုံနေရပြီနောက်နောက်ခါမျိုးမှာလည်းပဲဒီလိုအစဉ်လာကြည့်အစဉ်လာကောင်းမပြုတ်ပြရအောင်လို့တရားဝါဒနာပါတဲ့ပုဂ္ဂိုလ်များတကယ်ရင်ကျေးမှုကိုပေါ့လေလိုလားတဲ့ပုဂ္ဂိုလ်များဒီရင်ကျေးမှုကြီးကိုသူပေါင်းပြီးတော့ထိမ့်သိမ့်သွားဖို့ပဲတောင်းရှိပါတော့တယ် အခုပြောခဲ့တဲ့အချက်လေးတွေကိုခြုံငုံပြီးတော့ပြည်သူ့ရေးဆန္ဒပြကြီးကနေရာမှာဆောင်ဖို့အခုပြုခဲ့ပါတယ်။ဆောင်လည်းမရမှုကိစ္စပြုရလေတော့အခါစိတ်ခါ၃ပါးရှင်းရန်ကစိတ်အားတန်မြဲတာဒီလိုတိရစေသမပစ္စကလာလို့ဒီလိုဆောင်ဖို့ရှိခဲ့ပါတယ်။ မနေ့ကပြောခဲ့တဲ့လေးနံပါတ်သုဒ္ဓပစ္စကနာနဲ့ခုရှင်းလင်းကြတဲ့ငါးနံပါတ်ပစ္စကနာကတော့ပြည့်ရုံမှာပြည့်စုံရဖြစ်တဲ့သမဏသဘောနဲ့ပြည့်စုံပြည့်စုံကိုဆင်ခြင်တဲ့ပစ္စကနာပါပဲအရိယာအဖြစ်ဖြစ်နေရင်တော့အဲ့ဒီသမဏနှစ်ပါးနဲ့ပြည့်စုံနေကြောင်းသင်္ချာရတွေ့ရပါပါပဲ။ အဲ့ဒါကြီးကတော့နားလည်လောက်ပါပြီနောက်နေ့ကျလို့ရှိရင်တော့အချိန်ကျရတဲ့အတိုင်း၆ခုမြောက်ပြည့်စုံလာကိုရှင်းလင်းတင်ပြဖို့ရှိပါတော့တယ်ဒီနေ့ကတော့တနားကြီးပြည့်တော့ဒီမှာလေးရကြအောင်ဆို